ချက်ခုနှစ်ခုရှိပါတယ်။အဲဒီခုနှစ်ခုလည်းထပ်ပြီးတော့နည်းနည်းလေးဖော်ရမှာ။နံပါတ်1ကဝိညာဉ်ကိုအလေးပြုရေး။အရင်ကဩဝါဒတွေထဲမှာပြောပြီးသားပါပဲ။ဒါပေမဲ့လို့ဒီလိုစုံစုံညီညီရှိတဲ့အခါမှာထပ်ပြီးတော့သတိဖော်ပြီးတဲ့အနေနဲ့ပြောရမယ်။ယဟန်တော်တွေဆိုတော့ဝိညာဉ်အလေးပြုရအရေးကြီးပါတယ်။သမာဓိမှာဝိနည်းအလေးပြုတဲ့ခိုင်းဝိနည်းအလေးမပြုတဲ့ခိုင်းဒီလိုကွဲပြားတွေရှိကြပါတယ် ဝိနည်းလေးပြုတဲ့ခင်ဗျာဝိနည်းကိုယူသေးသေးကျင့်ကြပါလေခင်ဗျာဝုပုံယုံပုံကစပြီးတော့ထိုးကြအောင်ကျင့်ကြနေထိုင်သွားလာရော့ဆိုးအဲဒီလိုဟာတွေလဲဝိနည်းသိခါဘုံနဲ့အညီသတိပြုကြပါပฏิပတ်ဘက်ကတော့ဝိနည်းလေးပြုရာပို့ပြီးတော့ရေးကြည့်ပါပฏิပတ်ပထမစပြီးတော့ကျင့်ကြတဲ့ကစပြီးတော့ကျင့်ကြတဲ့ကသီလစင်ကြယ်ပြီးမှ သီလဝိသုဒ္ဓိဖြစ်ပြီးတော့မှစိတ်တဝိသုဒ္ဓိဆိုတာဖြစ်ရဒါတော့သီလဝိသုဒ္ဓိဖြစ်ပေါ်ရရဟန်းများမှာအရေးကြီးတာလူများတော့စောစောကမစင်ကြဲတောင်မှသီလဆောက်တည်လိုက်ရင်စင်ကြဲတဲ့စိတ်နဲ့ဆောက်တည်လိုက်လို့ရှိရင်အဲဒီကစပြီးတော့လူများမှာတော့သီလစင်ကြဲသွားယဟန်များမှာတော့စောစောကချွင်းချက်ရှိလို့ရှိရင်ဒေသနာပြောကြရုံနဲ့ပြီးတဲ့ဥစ္စာစင်းလို့ဒေသနာပြောကြလိုက်ရင်ပြီးပါရဲ့ဒါပေမဲ့ဒေသနာပြောကြရုံနဲ့မပြီးတဲ့အရာတွေကလည်းရှိပါရဲ့ မဟာဆတဲ့ဝိသုပစ္စည်းတွေရှိလို့ရှိရင်အဲဒီတော့မဟာဆတဲ့ဝိသုပစ္စည်းတွေကိုဆွန့်လွတ်ပြီးတော့မှဒေသနာပြောကြရ။ဘာငါရိတ်တဲ့အဘဆိုတာအများကြီးနေတဲ့အတိုင်းပဲ။အဲဒါကဒီလိုမာနတွေဆောက်တည်ပြီးတော့မှဘာနကံဆောင်ပြီးတဲ့ခါကလာကြမှာစင်ကြယ်လို့သူကတောင်းတော်တော်လေးပါတယ်ခုနေ့ခါကလာမနမ်းကိုလေးပါတယ်အဲဒါကတော့ညာပစ္စည်းတွေကအဲဒီအာဘတိမသိအောင်လို့ဒီဆိုင်ပြီးတော့နေလာဖို့ရအရေးကြီးတာပါပဲ။ ထူးရေးရှိတာကတော့အများသိတာနဲ့မသိတာနဲ့ဒီလိုနှမျိုးရှိရမှာအများသိတဲ့ဥစ္စာကတော့ထူးဆောင်ခြင်းမှုအကျင့်သုံးမှုအရေးကြီးပါတယ်။အများမသိတဲ့သိက္ခာပုဒ်ကတော့အများမသိလို့တဲ့ရဲ့ရှုချခြင်းမခံရအောင်။အများသိတဲ့ဥစ္စာကတော့တဲ့ရဲ့ရှုချခံရမိမိရောတတ်သိတဲ့နေရာအေးပြုဆောင်းလျှောက်ပြီးတော့သွားကြဖို့ပါပဲ။နှစ်နံပါတ်ကတော့တရားအလေးပြုဖို့တဲ့။အဲဒါလည်းအရေးကြီးတယ် အတိပဒံတရားတော်တွေကိုကိုယ်တိုင်လည်းအားထုတ်သူများတွေလည်းအားထုတ်ဖို့ရဟောပြောပြီးတော့နေကြတဲ့ပုဂ္ဂိုလ်တွေဆိုတော့အဲဒီတရားကိုအလေးပြုရအရေးကြီးပါတယ်တရားသူများတွေလည်းအားထုတ်ရှင်အောင်လို့တိုက်တွန်းဟောပြောပြီးတော့ပေးရတယ်ကိုယ်တိုင်လည်းပဲတရားတော်မလွတ်စေရဘူးကိုယ်တိုင်လည်းပဲအားထုတ်နေနေကြတော့အားထုတ်ရဘဝအားထုတ်ပြီးပြီဆိုပြီးတော့ဒီလိုပေါ်ပေါ်ဆဆနေဖို့တော့မဟုတ်ဘူးကိုယ်အတွက်လည်းပဲရှင်ရတော့စွမ်းနိုင်တော့အားထုတ်ဖို့လိုပါတယ် သူများတွေလည်းအာထုရှင်ဟောပြောတိုက်တွန်းပြီးတော့ပေးဖို့ဘသူဟောဟောတရားကိုအာထုရှင်အောင်လို့တိုက်တွန်းဟောပြောပေးရင်ဖြင့်တရားလိုလားတဲ့ပုဂ္ဂိုလ်တွေကဝမ်းမြောက်ရဝမ်းသာရမှာပါပဲအဲဒါအရေးကြီးပါတယ်တချို့ကကိုဟောတာမှကိုဟောတဲ့များအောင်မြင်တာမှသဘောကျပြီးသူများဟောတာတွေကိုသဘောမကျဘဲနဲ့ဒီလိုဖြစ်တတ်ပါတယ် အဲဒီလိုစိတ်ကတော့မစင်ကြယ်တဲ့စိတ်ပါပဲအဲဒီလိုစိတ်မရှိရဘူးဒုရတနေနေဟောသူများတဲ့တနေနေဟောနိမလာမဖြစ်ဖို့ရေးကြည့်တာပဲအဲဒီနိမလာမအတိုင်းဟောလဲဟောရမယ်တရားလည်းအလေးပြုရမယ်တရားအလေးပြုပြီးတော့နိမလာမလည်းကြဖို့တဲ့နိမလာမကြဖို့ဆိုတော့ဘုနေခါကာလမှာဒီကဟောပြောထားတာတွေတရားစာအုပ်တွေထုတ်ထားတာတွေအများကြီးရှိပါတယ်အဲဒီကဟောပြောထားတာတွေအဲဒီစာအုပ်ထဲကပါတဲ့ဥစ္စာတွေကြည့်ပြီးတော့ကိုယ်ညာနဲ့လည်းကိုယ်ဆင်ခြင်ကြည့်ပေါ့ မြတ်စွာဘုရားဟောတော်မူတဲ့သုတ္တန်တရားတွေနဲ့လည်းနှီးနှောပြီးတော့ကြည့်ပေါ့အဲနှီးနှောပြီးတော့ကြည့်လို့မိမိကသင်္ချင်ချိုက်ချိုက်သဘောကျတဲ့စကလုံးတွေအသုံးနှုံးတွေဒါသာတွေယူပြီးတော့ဟောပြောမိမိထာမှာလာရောက်ပြီးတော့တရားထုတ်တဲ့ပုဂ္ဂိုလ်တွေညီမှန်လားမှန်တိုင်းချိုးကြဖြစ်အောင်လို့ဆောင်ရွက်ပေးဖို့ရတယ်လိုပါတယ်အချို့ကဝရဏလည်းပဲဒီလေးစားတာမရှိခဲ့လို့လားပြောတာအချို့ကတရားပြရညွှန်ကြားရမှာခါပေါ်ပေါ့ဒီလိုတရားပြနေတာလေးကြားပြီးရတာမကောင်းဘူး တော်သိုံလေးအားထုတ်ပြီးတာနဲ့တရားပြည့်စုံပြီဆိုတဲ့အနေနဲ့အသိမှပြုလို့ရှိရင်အဲ့ဒါကနေရာမကျဘူးဆိုတကယ်ပြည့်စုံမှနေရာကျရလာအားထုတ်တဲ့ပုဂ္ဂိုလ်တွေကဘာမယာဝဆင်းရလုံးမြောက်ဖို့ရရည်ရွယ်ပြီးတော့လာအားထုတ်ကြတာပဲအောက်ထစ်ဆုံးပယ်လေးပါးကလုံးမြောက်ဖို့ဆိုပြီးတော့ရည်ရွယ်အားထုတ်ကြရံမပြည့်စုံသေးပဲနဲ့ပြည့်စုံတဲ့အနေနဲ့အသိမှပြုလိုက်လို့ရှိရင်ပြင်းရအဲဒီပယ်လေးပါးကလုံးမြောက်တဲ့အစဉ်တန်းလည်းမရောက်ဘဲနဲ့နေတတ်ပါတယ်အဲဒါအရေးကြီးပါတယ် အစိုးရအလွယ်တကူတွေလောက်ကြတယ်ငါရတော့အများကြီးပါပဲလူစုတဲ့နည်းပရိသတ်စုတဲ့နည်းကိုယ်ကဟောပြောကိုဟောတဲ့တရားနဲ့ဒါပြည့်စုံပြီလို့အပြီးမှပြုလိုက်လို့ရှိရင်အပြီးမှပြုခံရတဲ့ပုဂ္ဂိုလ်ကများတော့အဖြစ်ကြားမြင်တယ်မရှိတဲ့ပုဂ္ဂိုလ်တွေများတာပဲကြားမြင်ရှိတဲ့ပုဂ္ဂိုလ်ကတော့အပြီးမှပြုရင်လည်းလက်မခံဘူး တရားပြည့်စုံတဲ့ဆိုရင်တရားပြည့်စုံတဲ့ပုဂ္ဂိုလ်မှာပြည့်စုံရမယ့်အရေးချင်းတွေရှိတာပဲအဲဒီအရေးချင်းတွေနဲ့ပြည့်စုံမှုပြည့်စုံတယ်ဆိုတာကိုယ့်အကိုယ်တော့စဉ်းစားကြည့်ရင်သိနေတာပဲသိနေတော့ဆရာကနေပြီးတော့တရားပြည့်စုံနေပြီလို့သိမှပြုလိုက်ခင်မဲ့အဲဒီစဉ်းစားစဉ်းနေတဲ့ပုဂ္ဂိုလ်ကတော့ငါတော့မပြည့်စုံသေးဘူးဆိုတာအဲဒါသူကသူဆုံးဖြတ်နိုင်တယ်အဲဒီလိုဆုံးဖြတ်နိုင်လို့ရှိရင်အဲဒီပုဂ္ဂိုလ်ကတရားလုံငန်းပေါ်မှာယုံကြည်မှုပေါ်ရောက်ပြီးတော့လဲသွားတာပါတယ် ဝိမုဒမရှိတဲ့ပုဂ္ဂိုလ်တွေကတော့အဲဒီလိုလိုလည်းကိုယ်ပေါ်ဝဆာသာနဲ့အပြီးမှပြုတာနဲ့ကျင်နာပြီးတော့ညီနာမယ်လောက်ပဲကိုယူပြီးတော့နေနေတာလည်းရှိအဲဒါတွေကတော့မူလအရွယ်ချင်းအကျိုးကမပြီးတော့တရားအထုတ်တယ်ဆိုတာဘာမှရာမရောက်ခွင့်နဲ့ဖြစ်ပြီးတော့နေတတ်ပါတယ်။အဲကြောင့်မို့အရာညွှန်ကြတဲ့ပုဂ္ဂိုလ်တွေကစနစ်တကျချိုးရညွှန်ပြဖို့ရလိုပါတယ်။နောက်ပြီးတော့အဲဒီတရားထုတ်တဲ့ယောဂီပုဂ္ဂိုလ်တွေနဲ့ဆက်ဆံရေးမိမိထံရောက်လာတဲ့ဒကာဓမ္မတွေနဲ့ဆက်ဆံရေး အဲ့ဒါတွေလည်းအရေးကြီးပါတယ်။ဘာဆိုတော့စကားရာရာမှာသိခိုင်နိုင်မှုရအရေးကြီးပါတယ်။တရားဟောပြောနေတဲ့ပုဂ္ဂိုလ်ဆိုတော့ကိုရေးကြည့်တာပေါ့လေ။လောဘ၊ဒေါသ၊မောဟကင်းအောင်၊နဲအောင်ကိုကဒီလိုဟောနေတော့ဘုရားကနေပြီးလောဘဒေါသမောဟအရေးကြောင်နေမပေါ်ဘူးရအရေးကြီးပါတယ်။တတ်နိုင်နိုင်များအဲ့ဒါဟိုလောဘဒေါသမောဟတွေကိုမကင်းသေးပေမဲ့လို့တတ်နိုင်နိုင်များကိုချုပ်ကြည့်ပြီးတော့စောင့်ရှောက်ဖို့ရအရေးကြီးပါတယ်။ အဲဒါဆက်ဆံရမှာလောဘဒေါသမောဟကိုမဆောင်စည်းလို့ရှိရင်အပြောဆိုတွေပါလေမှားရတယ်အတ္တပုဂ္ဂိုလ်ကမခံနိုင်တဲ့စကားလုံးတွေလည်းပြောမိတာအဲဒါလည်းမရှိမှတော့လေသူကညင်းယူတာညင်းယူတာလည်းသိနေရမှာကြောက်တန်တုတ်ချီတန်လေခဥပရတရားကျင့်တဲ့ပုဂ္ဂိုလ်တွေမှာပြည့်စုံမှုရအရေးကြီးတာတန်တုတ်ချီရောင်ရဲလိုရမယ်တကယ်ကအဖြစ်ရောင်ရဲလိုရမယ် တန်းနိုင်နေရတော့တရားဘက်ကတော့จิตထုံးအောင်ဟောပြောရတာပဲဟောပြောရင်မဖြစ်လည်းပဲမသားနိုင်ဘူးဒါတော့ကိုစွမ်းနိုင်နေရဟောပြောရတာပဲအဲညည်းညူနေဘူးကိုယ်စီမှာတတိပရိသတ်တွေတရားထုံးတဲ့ပုဂ္ဂိုလ်ရမရှိဘူးဆိုပြီးတော့ဒီလိုညည်းလို့မရှိဘူးဒီလိုညည်းလို့ရှိရင်သူများအပြည့်ကြီးတဲ့မဟုတ်ကိုယ်ပြည့်လည်းပဲရောက်သွားတယ်ဘယ်လိုရောက်တော့ဆိုတော့ကိုဟောပြောတာနေရာမကျလို့လူတွေစိတ်ဝင်စားအောင်မဝနဲ့လို့မလာကြတာဆိုတဲ့အဓိပ္ပာယ်လည်းပေါက်တယ် ဟိုအတတ်နေမြဟောပြောတတ်နေမြဟောပြောလို့ဒါရောက်ပြီတရားမထုံနိုင်ရလို့ရှိရင်ဒါလည်းသူ့အကြောင်းနဲ့သူပေါ့ပဲတတ်နိုင်မလဲသူကရသော်ဘုရားတောင်မှဘုရားလက်ထက်ကသတ္တဝါတွေအကုန်လုံးသတ္တဝါတွေဆိုလူတွေပေါ့လေလူတွေအကုန်လုံးဘုရားဘာသာဖြစ်အောင်တဘာဝတမျိုးတည်းနဲ့တရားတမျိုးတည်းနဲ့ဖြစ်အောင်လို့ရသော်ဘုရားတောင်မှမဆောင်ရနိုင်ဘူးဘုရားသာသနာဝင်အနိခံတဲ့ပုဂ္ဂိုလ်တွေကလည်းပြည့်ပြည့်စုံစုံမကျင့်တာတွေရှိတာပဲ။ညာပုဂ္ဂိုလ်တွေကလည်းပြည့်ပြည့်စုံစုံမကျင့်နိုင်တာတွေရှိတာပဲ။ ဒါပဲမဲ့လို့မြတ်စွာဘုရားရလိုက်တဲ့ပုဂ္ဂိုလ်ရအောင်ကုသိုလ်ဖြစ်လိုက်တဲ့ပုဂ္ဂိုလ်ဖြစ်အောင်ဒီလိုခေါ်တာပါပဲအဲဒီလိုပဲဒီကုလည်းဟောပြောတဲ့ပုဂ္ဂိုလ်တွေကကိုစွမ်းရင်ရှိလို့ကိုတတ်နိုင်သလားပါဟောပြောယူမှာပဲကိုဟောပြောတဲ့အတွက်ကိုလိုရှိသလားယောဂီမရဘူးဆိုတာနဲ့စိတ်စိတ်ညစ်နေဘူးစိတ်ပြည့်နေဘူးတော့မလိုပါဘူးအဲဒါတရားဘက်ကနေပြီးတော့သူများအားမရလို့ညှဉ်းညူတာတွေပါဒါလည်းပဲကြားနာတဲ့ပုဂ္ဂိုလ်ကနားမချမ်းသာဖြစ်တတ်တယ်နောက်တစ်ခုက ပစ္စည်းလာတာပါဘက်ကနေပြီးတော့ညင်းညူတာကတော့သာမတော်တာပဲဒါကတော့စာရေးတောက်ရေးပူရေးနေထိုင်ရေးဒါကလည်းစပြီးအောင်ပြည့်စုံလို့ညင်းညူပြီးတော့ဒါကတော့လောဘဒေါသတို့ကိလေသာသဘောတွေပူပြီးတော့ပေါ်လာအဲဒါဗန္ဒုဋ္ဌိရောင်လဲလွယ်ရမှာဗန္ဒုဋ္ဌိဗန္လေခကိလေသာကိုခေါင်းပေါ်စီရကိလေသာနေပါအောင်လို့ပဲကျင့်ဥပရမွေးမြူလို့ရမယ် ဒါဓမ္မတွေမှာသူတို့စာရေးတော်ရေးသူတို့တွေ့တယ်မဲ့တောင်းမနာလေးဓမ္မငါတော်တွေအတွက်သူတို့ကြာကြံမိတတ်နေတဲ့များထောက်ပံ့လူရနေကြမပြည့်စုံလို့လည်းအာမငင်းညူမကောင်းဒီသာသနာ့ရေးတာတပါးတော့မနာပြည့်စုံပါလေဘိုးတော်ဘိုးနေပါလေဒီမှာတော့ဘိုးတော်ဘိုးနေပါလေဒီထဲမှာညူပြအကြောင်းရှိပါဘာမှကိုမရှိဘူးဒီမှာတော့ ဒါရီတရားထုတဲ့ပုဂ္ဂိုလ်တွေလည်းဒီမှာစကားရအချမ်းသာတာပဲအပြည့်စုံတာလည်းမရှိပါဘူးလူတွေပိုးနေတဲ့သဘောတောင်ရှိပါအဲဒီကတန်တုတ်တိတန်လေခပုပ္ပရဆိုတဲ့ဘုံနဲ့ပြည့်စုံပြီးတော့နေလို့ရှိရင်အဲဒီဆက်ဆံရေးတွေကအစကားရပြည့်ပြည့်ပြီးတော့သွားရပါဒါတော့တရားတော်အစီတီတာရေးစီတီတာရေးဆိုတာကတော့မိမိတို့မှာတပီကောင်းနေလို့ရတယ် တပည့်ကောင်းကြီးရှိဖို့လိုတယ်ဘုံမရှိတဲ့နောက်ဆက်ပြီးပฏิပတ်တိသာသနာဆောင်ရွက်နေနိုင်တဲ့ပုဂ္ဂိုလ်ရှိဖို့လိုတယ်ခုနိခါကာလမှာကမ္မထမ်းစရာတွေကရှိတဲ့လောက်မရှိပါဘူးအနည်းနည်းနေပါတယ်ချိုးနေရာတွေမှာကမ္မထမ်းဌာနဖွင့်ရင်လည်းတရားထုတ်ခြင်းနဲ့အားရမယ်လို့ချိုးရကြညွန်ပြနိုင်တဲ့ဆရာကသူကနဲနေရှိရရှိပါတယ်နဲတာမပြည့်စုံဘူးအဲဒီတော့ကမ္မထမ်းစရာ အဖြစ်စွမ်းဆောင်နိုင်တဲ့ပုဂ္ဂိုလ်တွေဆရာသမားဖြစ်တဲ့ပုဂ္ဂိုလ်တွေကရှင်းမြောက်ပြီးတော့မွေးမြူထားကြလိုတာပါလေတပည့်ဖြစ်တဲ့ပုဂ္ဂိုလ်တွေကလည်းပဲအဓိပသာသနာအလေးပြုသောအားဖြင့်အဲဒီဒီကတိသာသနာတည်တံ့ရေးဆောင်ရွက်နိုင်အောင်လို့ကြိုးစားဖို့အရေးကြီးပါတယ်မြတ်စွာဘုရားသာသနာတည်တံ့ရေးဟောထားတာအမှန်ကောင်းတာပဲဒီမေသသုဘရာပိကုသမဝေရေယံအပ္ပညောလောကောရဟန္တိအတ္တသသာဝေကလေး တဝက်ကြရဲပါပဲပရိကပ္ပအနိဋ္ဌာနနဲ့ဝကြတို့လည်းနှစ်ခုဆက်တာတဝက်ကြရဲပါသူဘာဒသူဘပရဘိုက်ဤမေဘိက္ခုဤဒီစိတ်နှစ်ပါးသောယဟန်တို့သည်တမ္မာမင်္ဂန်ကောင်းမွန်စွာစေဝိရေကဲ၍နေကုန်ညာဤမေစာစီဤမေစေစင်းတော့စေတခါရရတာအစလည်းပဲအဓိပ္ပာယ်တော့ရှိပါအစတော့ရှိဝကြမှတပါး အနေအိဗယ်အထူးကိုပြလို့တက္ကံကအဓိပ္ပာယ်ရှိတယ်စီမပါလဲစီကတော့ထဲတော့ပြရမှာဘိကပါဝေကြဒီချိန်နှစ်ပါးသောယဟန်သမဏရှင်နာပိုင်းကလည်းသမဏဟာဟောတာပါနရာကအနာကယဟန္တာကိရိတာငြိမ်းတဲ့ပုဂ္ဂိုလ်၄ပါးပဲကြာနောင်နာပိုင်းကြတော့ထဲတာနတ်ပုဂ္ဂိုလ်၄ပါးဘုပုဂ္ဂိုလ်၄ပါးဒါအရိယပုဂ္ဂိုလ်၈ပါး မလေးပါရအောင်အားထုတ်နေတဲ့ဝိပဿနာယောဂီက၄ပါးပေါင်းလိုက်တော့12ပါးဖြစ်ပါအဲ့ဒီ12ပါးဒွါရသဘိက္ခုဆိုပြီးတော့ဆရာအဖွင့်ဒီနေပါတော့ညာတို့ပြီပေါင်းလို့ဆိုနေလို့ရှိရင်လောကလောက လောကဆိုတာတ attva တွေကိုပြောတာအဲတ attva အပေါင်းကြီးဆိုလောကတ attva အပေါင်းဆိုတဲ့ထူးအချင်းတော့လူတို့နတ်တို့ဇမားတို့ပေါ့လေအပေလေးပါးတွေတော့ဒါမဖြစ်နိုင်ပါဘူးသူက အရဟံတေဟန္တာပုဂ္ဂိုလ်တို့မှာအတုံကြောင့်မစိမ်မသုံးသည်အတ္တဖြစ်လျက်၏အဲလူလောကနာလောကဓမ္မလောကအဲဒီလောကတွေမှာယဟန္တာပုဂ္ဂိုလ်တွေမစိမ်မသုံးပဲတည်ရပြီးတော့နေနိုင်ပါတယ်အဲဒါဘယ်လိုဘယ်လိုနေရင်ကောင်းမွန်စွာနေသလဲကောင်းမွန်စွာနေဖို့ကရည်ကြီးကောင်းမွန်စွာကောင်းမွန်စွာနေမှာကောင်းမွန်မင်္ဂလာနေတယ်ဆိုတာဘယ်လိုအားလုံးဆိုတာသင်္ခါရကဖွင့်လာတယ် လောကနေရာပြင်တော့သူကသူအိန္ဒိယရာလေးချွေးကြရာလေးနေနေနေပြီးမလို့လို့ရှိတာပေါ့လေဒါကောင်းတယ်လို့ဆိုရမယ်ဒါမှမဟုတ်အဲ့ဒါကတော့ကောင်းတော့ကောင်းပါလေကောင်းမယ်လို့ဒါသာသနာတရားကြီးမဟုတ်ဘူးသာသနာတရားကြီးကောင်းတာကတော့အစဉ်စဉ်ဟောကြားပြီးတော့တိုက်တွန်းပြီးတော့ပြနေမှာဒါရဒါကဟောတာပန်တော်သောတာပန်ပုဂ္ဂိုလ်ကြီးအတနောမိမိအဓိကတံရတော့ဌာနရာဌာနကိုမိမိရထားတဲ့ရာဌာနအညတကတိတဝါဘီရောဟောပြုတ်ပြရမယ်ဟောပြုတ်ပြီးတော့တန်ထိုးတပါးသောပုဂ္ဂိုလ်ကို သောတာပန္နကရုံတော်သောတာပန်ကိုပြုသည်ရှိတော်ပါဠိအနဲ့အတိအကျတဲ့နဲ့ပြင်အဲ့ဒီလိုဖြစ်တယ်ဗမာစကားအဲ့ဒီတိုင်းမဖြစ်ဘူးသောတာပန်ဖြစ်အောင်ပြုနိုင်နေရှိတော့သောတာပန်ဖြစ်အောင်ပြုခွင့်နေလို့ရှိရင်ကာမဝိရတိနာမကောင်းစွာနေသည်နည်းဖြင့်မှန်ကန်စွာနေသည်နည်းဖြင့်ဒီထဲမှာဓမ္မအဓိကတွေတော့ဒါလေးခဏခဏဟောနေကြတာနေမှာပါပဲဟောပြီးသားတွေပါပဲ ဒါပေမဲ့လို့အကြောင်းဆုံးကြည့်တဲ့ခါကာလကြတိကရလဲထပ်ပြီးတော့ပြောရတာပေါ့သောတာပန်ပုဂ္ဂိုလ်ကမိမိရထားတဲ့ရထာနာမတရားဖို့တရားဒါတွေဆိုတာကတော့မိမိကိုယ်ချင်းရောက်တဲ့အနေနဲ့တော့မပြောကောင်းတဲ့ဥစ္စာတွေပါသူတို့ကအတွက်ကြိုးစီရစီချောင်းကတော့မပြောမပြောမဖြစ်ရင်ပြောရပါရဲ့ဘုရားကိုယ်တိုင်လည်းပြောတာရှိတာပါ သနာရိပုတ္တရာအလောင်းပရဝိုက်ဘုရားတုန်းကရှင်မမောကလံအလောင်းနဲ့တွေ့တဲ့အခါမှာသူကသောတာပန်ဖြစ်လာတော့တရားရလာတဲ့အကြောင်းသူကပြောတာပါပဲမပြောဖြစ်ဘူးပြောလို့ဆိုပြောရင်ပြောလိုက်တဲ့ပုဂ္ဂိုလ်ကပြောလို့ရပါတယ်။ဟာများတော့ပြင်ဝိနည်းတကဘုရှိလို့ဝိနည်းတကဘုနဲ့မလုကင်းတဲ့နေရာတော့ပြောလို့သိဘူးမလုကင်းဆိုလူပုဂ္ဂိုလ်ကြီးမပြောရဘူးပေါ့လေ။ညာပုဂ္ဂိုလ်ကြီးချင်းချင်းတော့ပြောချင်လဲပြောလို့ရပါတယ်။ဒါတကယ်ကိုပြည့်စုံတဲ့တရားပြောမယ်ဆိုပြောလို့ရပါတယ် ဒါမှမပြောပဲနေတာတော့ပို့ပြီးတော့ဂုဏ်သိက္ခာရှိပါပြောလို့ရှိရင်တချို့ကယုံညင်မယုံယုံညင်မယုံနေအာဟောစရာတရားဆိုတော့မယုံမဲနေရတယ်သူကကိုယ့်အကိုဂုဏ်ကြီးပြောတယ်လို့ဒါလိုလဲထင်တတ်တယ်ဒါမပြောပဲနေတာတော့ကောင်းတာပါဒါပဲလေပြောတဲ့ပြောတဲ့တရားတော့ပြောရမယ်ဆရာအထုပ်ပုံနိဒန်းတွေကတော့ဒီဆရာပြောရတာပဲခုတရားဟောနေရတာဒါတွေဟောနေရတာပဲအဲဒါရေးကြည့်တယ်ဆရာဆရာဟောတဲ့တရားတွေဆိုတာစုံမဲ့ စုံခေါ်ဝင်တယ်လို့ဝိပဿနာလုပ်ငန်းစဉ်ဟောနေတဲ့ပုဂ္ဂိုလ်တွေကတော့ကိုယ်ဝိပဿနာလုပ်ငန်းစဉ်ကတော့ထဲ့တာကောင်းတယ်။ပါတာကောင်းတယ်။ဒီနည်းနည်းနဲ့သင်တော်တဲ့ညာထည့်ပြီးတော့သင်တော်တဲ့ညာဆိုအသိပညာညာနဲ့စပြီးတော့ဆိုရင်သင်တော်တဲ့ဟာရှိတာပါပဲ။ပညာဉာဏ်ပညာဖြစ်အောင်ဉာဏ်ပညာပြည့်စုံအောင်မေးနေတဲ့တရားမေးရမယ်လို့ဆိုတဲ့နေရာမှာမေးဆိုတာလေးကသူကလာတာကိုမေးဆိုတာဒါနာကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ကုသိုလ်၃ရရှိရမှာ။ ဒါနဘယ်လိုသူသားလို့ရှိရင်သီလဘယ်လိုစောင့်ရှောက်လို့ရှိရင်ဘယ်လိုအကျိုးရှိရဲဆိုတာဒါကမိရပြောဟောရတာပါဘာဝနာလုပ်ကြတာသမထဘာဝနာရုပ်လို့သမာဓိဖြစ်အောင်ဘယ်လိုအားထုတ်ရလဲပညာဘာဝနာကြတော့ကျင့်မှလေ့လာနေတဲ့ဥစ္စာသုတ္တမြတ်ပညာလောက်ဖြစ်နေအဲ့ဒါနဲ့ကတော့ကိစ္စမပြီးဘူးဘာဝနာပညာဖြစ်အောင်လို့ဘာဝနာမြတ်ဉာဏ်ဖြစ်အောင်ဝိပဿနာဉာဏ်အစစ်ဝိပဿနာဉာဏ်ချင်းစဉ်းစားပြီးတော့အရိယာမဉာဏ်ဖြစ်ရောက်သွားအောင် အဲဒီကုသိုလ်တရားဝါမြအားထုတ်ဖို့ဘယ်လိုဟာကိုကုသိုလ်တွေခေါ်ရဲဝိပဿနာကုသိုလ်တွေမကုသိုလ်တွေအဲဒီကုသိုလ်တွေဘာတွေထည့်ပြီးတော့ပြောလို့ရပါပါလဲဆရာဆရာကျရင်ပြောလို့ရပါဒီလိုဓာရိတ်မပါတော်မှညာတော့ညာတော့ဓာရိတ်မပါတော်မှအကုသိုလ်တွေကနေပြီးပြောရမှာပဲအကုသိုလ်တဲ့ဟောထားတော်မှအဲဒီအကုသိုလ်ချင်းရှောင်ပြီးတော့ကုသိုလ်တရားပွားရမယ် ပွားတော့ဘယ်လိုကုသိုလ်တွေပွားရမလဲဆိုတာဒါနသီလဘာဝနာဘာဝနာမှာလည်းဝိပဿနာဘာဝနာဝိပဿနာဘာဝနာမှာလည်းအရိယာမဲ့ပြည့်စုံသည့်အထိမဟုတ်ရောက်သည့်အထိဘာတို့ရမလဲဆိုတဲ့အကြောင်းကပေါ်ပြမှာပေါ်ပြတဲ့ခါကာလကျတော့အာထုတော့ဘယ်လိုအာထုရတယ်လဲအချိုးတရားပြောကြလို့တာပေါ့လေအာအာထုရမယ်အကုသိုလ်တွေပယ်ရမယ်လို့ဘယ်လိုပြောရုံနဲ့ကိစ္စမပြီးဘူးအကုသိုလ်တွေပယ်နိုင်အောင်ဘယ်လိုအာထုရမလဲ အသိဉာဏ်ပညာတွေဝိပဿနာဉာဏ်တွေအရိယာမဉာဏ်တွေဖြစ်အောင်ဘယ်လိုအားထုတ်ရမလဲဒါကြီးပြောဟောအဲ့လိုဟောတဲ့ခါကျတော့ဒါရကအထောက်ထားလေးတွေပဲနည်းနည်းနည်းနည်းတော့ယူရတာပေါ့လေနည်းနည်းကြီးတော့သိပါဠိတွေသိယူနေလို့တော့မလိုပါဘူးခုလူတွေဟောလို့ရှိရင်ပါဠိတွေသိယူနေလို့ရှိရင်လူတွေကနားမလည်ဘူးတရားသက်တဲ့ဟောတဲ့ခါကျတော့ပါဠိနည်းနည်းနည်းနည်းပြီးတော့အဓိပ္ပာယ်ပြောဟိုကောင်းတယ်အခုဒီမှာတရားပူဇော်ပွဲကတော့အဲဒီလို အလွတ်စကားတွေပြောနေအချိန်ကုန်နေဆိုတော့ပါဠိနဲ့ပဲပူဇော်ကြပါလို့ပြန်ညွှန်ကြားထားပါတယ်ဒီပါဠိနဲ့မှလည်းနားလေတော့တဲ့ပါဠိအနဲ့ဘုရားပုဂ္ဂိုလ်နားလေအောင်လို့နားမယ်တော့တဲ့ဥစ္စာလေးရှိရင်လည်းပဲနည်းနည်းပါးပါးတော့ဖြစ်ဆွဲပြီးတော့ပြောရပါတယ်ဘယ်လိုမပြောရဘူးမဟုတ်ပါဘူးနည်းနည်းတော့ပြောရရပါတယ်အဲဒီအိဗယ်လျှောက်ပြောနေတာလည်းအချိန်ကုန်သွားမယ်လို့တနာယီနှစ်ပါးဆိုတော့နာယီဝက်လောက်နေရတာအဲအဲ့ဒီပဲဇေပြမယ်လျှောက်ပြောနေလို့ရှိရင်ဟာအချိန်မလုံးတော့ဘူး ဒါကြောင့်အနယ်ဒီပဲဒီအကျေချက်မပြောဘူးရပါဠိအနဲ့လောက်ပဲဟောဖို့ဆိုပြီးတော့ကြားပါတယ်ကျွန်တော်စတုန်းကလည်းဒီဖွင့်ဖွင့်လိုက်တဲ့ဥစ္စာလေးတွေတော့ကျမ်းဂန်နဲ့ညီဖွင့်ပြပြီးပြောဖို့လိုပါတယ်လို့ဒါလေးတွေကတော့ပြောနိုင်ပါတယ်ဘုရားကလည်းညွှန်ကြားထားတယ်အဲဒီလိုပြောတင်ပြောလိုက်တာလေးပြောရတာပဲလေတရားနဲ့ဆက်ဆက်ပြောတင်ပြောလိုက်တာလေးပြောပြီးတော့တချို့တရားတော်တွေကဘုရားမဖြစ်ခင်ကဟောထားတဲ့ ဆရာတွေဆိုလို့ရှိရင်ဘုရားဖြစ်ပြီးဟောတဲ့တရားနဲ့မူတူပဲနဲ့ဟာလေးတွေရှိတယ်။ဘုရားသိခင်ကဘုရားလောင်းအနေရတော့ဝိပဿနာဘာဝနာလို့ဆိုတာတွေအားမထုတ်ရသေးပါဘူး။ဒီလည်းမဒီသေးပါဘူး။ဘုရားလောင်းတော့အရာရဝိကရေတကြီးဌာနသွားပြီးတကြီးခံရသေးတာပဲ။အဲဒီကမသိပါဘူး။အဲဒီကနောက်လည်းမသိပါဘူး။ဘုရားဖြစ်ခံကြည့်ကြမှာနောက်ဆုံး ဘောဓိပင်အောင်ယရနာပလင်တဲ့အသိကြမှာဝိပဿနာဘာဝနာတွေပွားများနိုင်တာပဲဒီစဉ်ကဝိပဿနာဘာဝနာပွားများရမှာမပေါ့တရားလုံးနဲ့တရားလုံးနဲ့မရှိရမှာပေါ့အဲဒါဘုရားအလောင်းဘုရားကဟောထားတာတွေတော့သိမှုတည်ပြီးတော့ဟောလို့ဘာဝနာလုံးနဲ့မကြိုက်ဘဲနဲ့နေတတ်အဲဒါလေးလည်းဒီလိုစိတ်အဲဒါသောတာပန်ပုဂ္ဂိုလ်ကတဲ့မိမိရထားတဲ့တရားမိမိသိထားတဲ့တရားကိုဟောပြောခြင်းတဲ့ပုဂ္ဂိုလ်ဟောပြောရမယ် ဟောပြောပြီးတော့အဲ့ဒီပုဂ္ဂိုလ်ဟောပြောရင်လည်းမဟုတ်တိုက်တွန်းပေးရမှာအထုအထုဖို့တိုက်တွန်းပေးပြီးတော့သူလည်းသောတာပန်ဖြစ်အောင်အထုပြီးသောတာပန်ဖြစ်သွားပြီဆိုလို့ရှိရင်တော့ဒါကောင်းစွာနေတာပဲသာသနာတည်ရမှာသောတာပန်ဖြစ်ပြီးသောတာပန်ကတရားကအနာကညာနာဖြစ်မှာပေါ့ညာနာမစိမ့်သုံးဥစ္စာသိကြတာပေါ့သူအခြေအနေကနေစကြည့်လိုက်တော့နောက်ဆုံးညာနာဖြစ်ရ ရာဂံနဲ့တရားဖြစ်အောင်တိုက်တွန်းပြီးနာဂံကနာဂံဖြစ်အောင်တိုက်တွန်းပြီးဈာနာကလည်းဈာနာဖြစ်အောင်တိုက်တွန်းပြီးဒါသာသနာတရားကြီးအများကိုသိကြတာပဲမဲ့ပုဂ္ဂိုလ်တွေလည်းပဲသရတာတော့ပြပါပြီပြဆိုမဲ့ပုဂ္ဂိုလ်ကတော့သူများဟောပြောရချင်းမရှိပါဘူးမဲ့စိတ်ကလေးတစ်ချိန်နဲ့ချင်းသူကတော့ဟောပြောကြမရှိပါဘူးမလေးပါကြောင့်အာထုတဲ့ဝိပဿနာယောဂီပုဂ္ဂိုလ်အဲဒီပုဂ္ဂိုလ်ကလည်းပဲဟောတာပါတိမေဃထာယသောတာပါတိမဲ့ကျိုးမဲ့အလို့ သောတာပတိမေကိုရရေးအတွက်အာရဒဝိပဿကောအာထုစပြုပြီးတော့ဝိပဿနာယောဂီပုဂ္ဂိုလ်အာထုစပြုပြီးအာထုခါသတော့မဟုတ်အာထုခါသတော့သူများမောတာပြောကိုယ့်ဟာကိုယ်တောင်းမှမနိုင်နေသေးဘူးအာထုစပြုပြီးပြီအာရဒဆိုအာထုစပြုအာရတိဆိုစအာထုအာရဒဆိုတာအာထုစပြုပြီးပြီလို့ဒီလိုအနေရအောင် ဝိပဿကောဝိပဿနာရှုသည်ဒါတို့ကအနာတချင်းရတို့မျိုးမျိုးမျိုးမျိုးသက်ချင်းရတို့ရှုအဲဒီအာရုံစပြုပြီးတော့အာရဏဥပဒကပုဂ္ဂိုလ်ကအဲဒါဘယ်တော့မှစပြီးတော့ဖြစ်တုံးဆိုဥရိယပြညာအစပြီးတော့ယူရတယ်ဥရိယပြညာမရောက်သေးခင်ကတော့ရရတာလေးတွေနည်းနည်းပါးပါးတော့ပြတာရှိပါတယ်ဒါပေမဲ့သူများဟောလောက်အောင်လို့ငငယ်လုံးလုံးကြီးမဖြစ်သေးဘူး ဒုတိယဉာဏ်ညာရောက်လို့ရှိရင်တော့တတိအမာရိပညာတို့ကတော့သင်္လင်းနဲ့ချက်တဲ့တန်ခါဖြစ်တာပဲခြေရဏအထုတဲ့ဘုံခြေရဏဖြစ်တာပဲဒီဥစ္စာအဲ့ဒါတွေမှီပြီးတော့ရောင်လင်းနေပိဋိပါဒရီတွေဒီလိုအားတွေလည်းဖြစ်တာမနသုရိခြေရကိုဖြစ်ဒါလည်းတော့ဝိရိယပညာရောက်တဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်ကိုယ်တွေ့တာလေးတွေအကောင်းတွေကမနာပြောချင်တာဆရာသမားလည်းမနာပြောချင်တယ်ဆရာသမားကသူ့ချိန်နဲ့သူပြောရမယ်ဆိုတော့စောင့်နေရ ပြောကျင်နေတာအနိဗ္ဗာန်ဆရာသားပုဂ္ဂိုလ်တွေလည်းပြောတော့တာပဲသူကတရားတွေအထုကောင်းတဲ့ပုဂ္ဂိုလ်အဲဒီလိုသက်သက်တဏ္ဍာဝိပဿနာဉာဏ်ဖြစ်ရမယ်ဝိပဿနာဉာဏ်သက်သက်တဏ္ဍာမဖြစ်ရင်တော့သူများဟုတ်ပြောဖို့မဆိုထားနဲ့ဟုတ်တော့ဘုရားတို့ဒီကမ္ဘာမှာထွက်သွားလို့ရှိရင်ကိုကိုယ်တိုင်ကလည်းဘာမှထူးခြားထူးရတာမဟုတ်တော့ယူမသာကြတာဖြစ်တတ်သေးတယ်အဲဒီလိုဟောပြောနေတဲ့ပုဂ္ဂိုလ်ရှိတယ်လို့ကြားတယ်ဒါနာဣဒံမှာနေသွားတယ်ဝေဒနာတွေမှတ်လို့ရှိရင်ဝေဒနာ သက်တာတယ်တျောက်သွားတယ်ဆိုတော့ဘယ်လိုမှမတွေ့ဘူးတော့မယုံဘူးဆာလောင်ပြီးတော့နေတာတွေမှတ်လို့ရှိရင်ဆာလောင်ကတျောက်သွားဆိုတာမယုံဘူးဟိုမှာတရားထုတ်လို့တကယ်ပြည့်စုံတဲ့ပုဂ္ဂိုလ်တွေကတော့ဒီကြကိုယ်တိုင်လေးဖြစ်နေတာပဲအမှန်ရှင်းတဲ့ဥစ္စာတွေအဲအာရဒဝိပါဒကဥရိယပြညာနဲ့ကြောင်းမြတ်သူများဟောလို့ပြောလို့အားကောင်းခြေခံရဥရိယပြညာနဲ့တွေ့တဲ့ဒီသင်္ကညာကြောင့်ရပူကောင်းတာကော ဘုရားအာရိဏနေပိဏမူစည်းရညတာများပဋိသင်္ခါရများရင်အကောင်းဆုံးအာရဒဥပဒကတွေအဲဒီပုဂ္ဂိုလ်ကအဒနောဘကုဏမိမိအားကျေပြွန်းနေတဲ့ကမ္မထာနာကမ္မထာကိုမိမိမှာခြေနေတာကိုရတဲ့ညာရောက်မှပဲခြေတယ်အစအာရုပဒမှာခြေသေးပါဘူးအဲဒီခြေပြွန်းနေတဲ့ကမ္မထာကိုတစ်ချက်တည်းဟောပြော၍ ပင်ညာပြီးတပါးသောပုဂ္ဂိုလ်ကိုလည်းအဲဒီလိုဟောပြောတိုက်တွန်းပြီးတော့တပါးသောပုဂ္ဂိုလ်ကိုလည်းသောတာပတိမေဃထာအာရတဥပဒကံကရွန်တော့သောတာပတိမေကျုံးမှာအာရုဇာပြုပြီးတော့ဝိပဿနာယောဂီဖြစ်အောင်ပြုနိုင်ပြီရှိတော့အမဝိရတိနာမှာကောင်းစွာနေပြီမြည်အဲ့ဒါမန္တန်ခိုင်လုံနဲ့အထာဂတာအဖွင့်ပါပဲဒီထာဂတာအဖွင့်ဘယ်သူမှလည်းမမြင်နိုင်ပါဘူးမှန်လဲမှန်ပါလေအသိဉာဏ်တရားလည်းမရှိဘူး အဲဒါသောတာပတိမဲ့ရအောင်လဲဝိပဿနာဆိုအားထုတ်ရတယ်ဘယ်အရိယာမဲ့ဖြစ်ဖြစ်ဝိပဿနာမပါဘဲနဲ့မဖြစ်ဘူးဆိုတာဒီထေရဒါနဲ့လည်းရှင်းပါတယ်ဒီပြန်သုပါဠိတော်နဲ့လည်းရှင်းပါတယ်အဲဒီတော့ကိုလိုပဲသူများရသင်ကြလိုက်တဲ့တရားရတာတွေကို ရအောင်သိရအောင်တိုက်တွန်းပေးရမယ်အဲဒါသမာဝိရဒီကောင်းတာနေတာလေ ကုရိယပညာစသည်ရောက်လို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကဆက်ပြီးအာထုမကြခင်နဲ့တရားထုတွေဆိုပြည့်စုံတော့ပါတယ်အဲ့ဒီပြည့်စုံသွားလို့ရှိရင်သောတာပန်ဖြစ်မှာလဲသောတာပန်ကတရားကအနာညာနာဖြစ်လောကညာနာမရှိဘူးဆိုတာသူကသိကြနေတာအဲဒါဝိပဿနာယောဂီပုဂ္ဂိုလ်၄ပါးအရဟတမေဖို့ရအောင်အာထုတဲ့ဝိပဿနာယောဂီကတော့အနာဂါမေသူကတော့ရှင်နာမြင်လာပါတယ်အနာဂါမိမေကြောင့်အာထုတဲ့ပုဂ္ဂိုလ်ကလည်းတရားဂါမေသူလည်းရှင်နာ တော်တော်မြင့်နေပါပြီအရာနည်းနဲ့လက်ဖို့ရအောင်အထုတဲ့ပုဂ္ဂိုလ်ကလည်းသောတာပန်ပဲသူအရိယာပုဂ္ဂိုလ်သူလည်းပဲရှင်သာဘုသူရှင်နဲ့ဆိုင်တော့မြင့်နေပါအဲဘုသူရှင်ကတော့ဒီတိုင်းမှာသောတာပတိမဲ့ရအောင်လို့ဝိပဿနာတရားအားထုတ်နေတဲ့ကလျာဏဘုသူရှင်ပုဂ္ဂိုလ်အဲဒီပုဂ္ဂိုလ်တွေကလည်းမိမိကြည်တွန်းနေတဲ့ကမ္မထာသူများတွေနားလည်အောင်ဟောပြောပြီးတော့သူများတွေစိတ်ကောင်းဝင်စားအောင်တိုက်တွန်းပြီးတော့အားထုတ်စေရမယ်အားထုတ်စေပြီးဒီကလား မိမိလိုပဲအာရရဥပဒကဖြစ်ရင်ဥရပြေညာဆိုရောက်လို့ရှိရင်ဖြင့်တာမာဝိရဒီခေါင်းဆောင်နေနေကြတာပဲအဲဒါကနာစရာတွေမနာတရားတွေဟောပြောနေတဲ့ပုဂ္ဂိုလ်တွေသူရောက်ပြီးသားတရားတွေဟုတ်လားမဲ့ဖို့ရောက်ပြီးသားဖြစ်ရင်တော့လည်းอืมသောတာပန်တော့သောတာပန်ပုဂ္ဂိုလ်ကြီးဆိုတဲ့စင်းနဲ့ပါမှာပေါ့လေအဲ့ဒီမရောက်သေးလို့ရှိရင်လည်းသောတာပန်ဒီမြတ်ကလည်းအာရဥပဒေကောဒီထဲပါရမှာမဟုတ် ချိုးရကြအားထုတ်လို့ကိုယ်တိုင်တွေးထားလို့ရှိရင်နာဟောပြပြောကြလို့ပေါ်ပါတယ်မြတ်စွာဘုရားဟောထားတဲ့သုတ္တဒေသနာတော်တွေဟာလည်းမိမိတို့အားထုတ်ထားတဲ့တရားနဲ့အံကြပဲအမှန်ကိုကြိုက်တာပဲဟိုဟာနဲ့တိုက်ကြည့်တဲ့တရားနဲ့တိုက်ကြည့်အကြိုက်နေတာနာအံကြဒါလည်းသူများနားလည်အောင်ဟောပြောပြဟောပြောပြီးတော့မိမိမှာတတိပရိသတ်ငငယ်လုံးလုံးရှိဖို့လိုပါလေအဲဟောပြောရေးလည်းပြည့်စုံပါတတိပရိသတ်ကမဟောတာမှပြောရတဲ့ပုဂ္ဂိုလ်ကလည်း သူစာပေတွေတက်ပြီးတော့တရားမောတာဒီလိုချတော့မချနိုင်ဘူးဒီလိုပြရမှာတော့တောင်းဝင်လင်းဒီလိုပုဂ္ဂိုလ်တွေရှိတာအဲ့ဒါကတော့သူတန်းနေတဲ့ဘက်ကပဲအထုရမှာရှိစာစာပေတွေတော့ချနေအဲ့ဒီဘက်ကတော့သူတန်းနေတရားဝဲတဲ့ဘက်ကမတန်းနိုင်အခုဒီမှာတော့စီတီရံရေးဆိုတာကတော့ပฏิပတ်စီတီရံရေးမိမိကိုယ်တိုင်နဲ့ချိုးကြပြအောင်အထုများတွေလည်းပဲချိုးကြပြအောင်လို့အထုခိုင်း အဲမိမိတို့တတိအရင်ဖြစ်ဖြင့်ဆက်လက်ပြီးဆောင်ရွက်ဖို့ရပုဂ္ဂိုလ်ပါလေအဲဒီလိုခိုင်ခိုင်လုံလုံပုဂ္ဂိုလ်ပြည့်စုံရှိနေဖို့လိုပါလေအဲဒီလိုရှိနေလို့ရှိရင်တော့အမြဲတမ်းဟောပြောပြီးတော့တရားထုတ်တဲ့ပုဂ္ဂိုလ်တွေတိုးပွားနေမှာပါပဲတရားထုတ်တဲ့ပုဂ္ဂိုလ်တွေတိုးပွားသလားအရိယာမေဖို့တရားတွေရတဲ့ပုဂ္ဂိုလ်တွေလည်းပဲဖြစ်နိုင်တဲ့အခြေအခြေအနေရှိတာပါပဲအဲဒါသာသနာတရားကြီးမှာအကောင်းဆုံးပဲ သာသနာတရားကြီးအကောင်းဆုံးတရားအာမထုတ်ဘူးတဲ့ပုဂ္ဂိုလ်တွေကတော့အဲ့ဒါသိပြီးတော့သဘောမပေါက်ကြဘူးသူတို့ကိုယ်တိုင်လည်းအာမထုတ်ဘူးများတွေလည်းအာထုတာလည်းအာမပေးဘူးများတွေတရားထုံးဟောပြောနေတာလည်းအာမပေးဘူးဆန့်ကျင်မဲ့တော့သူကလောက်ကြတယ်တော့နေရာကြဘူးလို့ဆိုဘုရားသာသနာနေနေတာဘုရားဆုံးမဩဝါဒကိုယ်တိုင်ပဲအားပေးရမှာလို့ဆိုတာကိုယ်တိုင်အာမပေးတဲ့ဆန့်ကျင်မဲ့တဲ့လူသားတွေရှိကြတယ် အဲဒါတွေကတော်နေရမြတ်ဥစ္စာတွေပြီးတော့နံပါတ်5အညီညွတ်ဆောင်ရွက်ရေးတဲ့အညီညွတ်ဆောင်ရွက်ရေးဆိုလည်းရေးကြည့်တာပဲဘယ်မှာဖြစ်ဖြစ်ညီညွတ်ဖို့ကရေးကြည့်တယ်ဘာလို့ပဲဖြစ်ဖြစ်လောကီလုံးလည်းပဲစီဝါရေးလုံးလည်းညီညွတ်မှကောင်းတယ်မညီညွတ်လို့ရှိရင်ပြည့်စည်တာပဲပရိယတ်ဒီဘက်ကစာပေချမ်းကချနေတာလည်းညီညွတ်ရင်ကောင်းတာမညီညွတ်လို့ရှိရင်အဲ့ဒါမှလည်းပဲဒုက္ခတွေရောက်တာပဲတချို့ဆရာတော်ကြီးတွေပရိယတ်ဘက်ကဆောင်ရွက်နေတာလည်းအမှန်တရားကြီးရောဆောင်ရွက်နေတာပါဒါပေမဲ့လို့ ကျောင်းမြင်ရတဲ့ကာလကျဒီပိပိတာတွေနဲ့ဒီလိုရရချင်းပြီးတော့ခြေနေကောင်းပဲဖြစ်တယ်ပฏิပါဘက်ကလည်းဒီတိုင်းပဲညှုပ်ခုရမိမိတို့အရာချင်းပေါ်အချင်းချင်းဘုရားဟောပြောနေတဲ့ပုဂ္ဂိုလ်ကြီးအချင်းချင်းအကုန်လုံးညွညွနဲ့တူရောက်ဂုံသိက္ခာတွေပေါ့ဒါတဘာသာပုဂ္ဂိုလ်တွေကယုံမသိပြောရင်မိမိတို့ကအဝယ်ဆောင်ရှောက်ပြီးတော့ပေးဖို့ကဲရွှေရင်းနေတာရှိရင်လည်း သတိပေးဖို့ပေါ့နူးညံ့ညံ့နဲ့သတိပေးဖို့ချောင်းဖြတ်တာသတိပေးလို့ရှိရင်တော့လက်ခံတတ်ပါတယ်အခုဒီမှာမြစ်ပတ်လည်းအစည်းအဝေးလုပ်တာလည်းပဲအဲဒီတော့ညီညွတ်ရေးတွေပြည့်စုံကြတယ်ပြည့်စုံအောင်လုပ်ပါပဲအခုတော်တော်လေးပြည့်စုံပါလေညီညွတ်ရေးခုဒီမှာလာပြီးတော့မြစ်ပတ်လည်းပူဇော်ဝဲတွေလာရောက်ပြီးတော့အားပေးကြညီညွတ်ရေးတွေကကောင်းပါလာတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းကအားရဝမ်းသာဖြစ်တယ်ကုသိုလ်တွေလည်းအများကြီးပွားတယ် အဲမိမိတို့လည်းပဲဒီလိုတရားလုံးသားတွေကိုတန်နိုင်တဲ့တန်နိုင်တဲ့ဘက်ကနေပြီးအညီညွတ်ဆောင်ရွက်သွားမယ်လို့စိတ်ဆန္ဒတွေလည်းသူ့လိုလိုဖြစ်တာပဲအမှန်ကောင်းပါလေပထမအစတုန်းကတော့သိပြီးတော့မများလာပါဘူးအခုတော့တော့မများပါလေဆောင်ရွက်ကြတာတွေဒီကနေပြီးနည်းနည်းပါးပါးညွှန်ကြားသတိပေးလိုက်ရင်ပဲတောင်းနဲ့သူယူပြီးကြလားမလားဝမ်းမြောက်စရာဝမ်းသာစရာကောင်းပါဒီထဲမှာကိုယ်လိုနဲ့မကြတော့ကဲဥချတဲ့ပုဂ္ဂိုလ်လည်းနည်းနည်းပါးပါးတော့ရှိတယ် အဲ့ဒါရဲ့အများကြီးမရှိကြပဲနဲ့ကိုယ့်ကိုယ်ကိုပဲစင်ကြအောင်လုပ်ဖို့ရအရေးကြီးတယ်ကိုယ့်ပြစ်ဆိုတာကိုမြင်ခဲ့တယ်အများပြည်တွေတော့မြင်ပြီးတော့ပြောတယ်အခုဒီမှာဆောင်ရွက်နေကြတာရှိတယ်ဒီမှာဆိုပါတော့ဓမ္မပူဇော်ဝဲဆိုတဲ့နေရာမှာတရားပူဇော်တဲ့ပုဂ္ဂိုလ်တွေလက်ခံပြီးတော့ဆောင်ရတာကိုအချို့ကလည်းသူတို့လည်းပဲတရားပူဇော်ခြင်းဒါပေမဲ့သူတို့ခွင့်မရတော့လဲမကျင်တာတွေလည်းရှိတယ်အဲဒါတွေလည်းပဲတရားတော်သင်ကြားထားပါတယ်အသေးသေးပုဂ္ဂိုလ်တွေလည်း သူကတင့်တော်လောက်လို့ရှိရင်ဖြင့်အဲဒီတရားပူဇော်ပွဲတွေထည့်ပေးနည်းနည်းလဲစုံစမ်းတော့စုံစမ်းကြည့်ဒီကလည်းစိတ်ဆန္ဒတာရှိတယ်တကယ်ကြတော့လည်းတဲမဆုံးစွမ်းဆောင်နိုင်မယ်နဲ့ဖြစ်တယ်ဒီရိတာထားတဲ့အားလေးတွေကို5မိနစ်လောက်ဖြစ်ဖြစ်ပေါ်လေယူဆခိုင်းကြည့်ရင်နားတော်ကြည့်ရင်အဲဒီလိုစိတ်နဲ့ပြကြပါရဲ့အဲတော့ခုဆောင်ရွက်ကြတယ်အင့်တော်လောက်တဲ့ပုဂ္ဂိုလ်တွေအနေနဲ့ခွင့်ပြုပြီးဆောင်ရွက်နေကြတာပါပဲသာသာရရပဲဒီလိုဆောင်ရွက်ကြရဖို့ပါပဲ အဲဒီတရားဟောတဲ့နေရာဌာနတွေမှာဓမ္မအဓိကတွေတတိပြုဖို့တည်းနည်းနည်းရှိတယ်။တရားတော်ဟောတဲ့ခါကာလတွေမှာအလို့ဟောတဲ့ပုဂ္ဂိုလ်တွေကတော့လို့ဘာဟောနေတဲ့ကိစ္စမရှိဘူးလို့ကတော့ဟောချင်တာဟော။အင်းကြီးစရာမောစရာတွေပြည့်လုံးတွေဟောကိစ္စမျိုးတွေကတော့သူအစရကပฏิပတ်နဲ့မှမသက်ဆိုင်နေတာဘူးသူကသူဟောနေတာ။ဒါအရင်ကြီးဘူးလို့ဆိုရမှာသို့တော်လည်းသာသနာတော့တိုးတက်ကြောင်းတော့မဖြစ်ဘူးသာသနာပြည့်စည်ရပြည့်စည်ကြောင်းတော့ဖြစ်တယ် ဟိုဒီကပฏิဘာဘက်ကဟောနေတဲ့ပုံကိုယ်တွေကတော့တတ်နိုင်နေကြအဲဒီတော့မလို့အသက်စကလုံးတွေပါတယ်မပါဘူးရအရေးကြီးတာပေါ့ဒီမောဇီယာတို့ပြည့်လုံးမပါလို့ဒီလိုဟာတွေနည်းနည်းနည်းနည်းနည်းအောင်လုံးမပါရင်တော့ပိုကောင်းတာဒီကဟောနေတာတော့စရတယ်ဒီလိုပါလဲဟောနေတာပါဘာမှဒီနေ့မပါဘူးစဟောတယ်ကတရားသက်သက်ဟောတာပဲစရတယ်ရှုဖို့ပုံတွေစဟောတာပြီးပြီတရားမှာ ကျမ်းနာတဲ့ပုဂ္ဂိုလ်တွေတော့အောင်းနေရတော့သဘောကျပါအသိတွေရှိရတော့လည်းနည်းနည်းတော့နားရတာနည်းနည်းဝင်လေးပုံလို့ရတယ်။ကြပါမယ်ဒီလိုကဟောနေရတာ။ညာဝရဌာနမှာလေးလေးနက်နက်ဖြစ်အောင်ဟောဝေအထူးသတိပြုကြဖို့။အဲအချိန်နဲ့တော့ကုန်တော့နောင်နှစ်အတွက်အစီအစဉ်ဟောဝါဒခံယူပူဇော်ပွဲဆိုပြီးတော့ဒီကနောက်နှစ်အတွက်အစီအစဉ်တွေးအဲဒီလိုအစီအစဉ်ပေးတာကိုဆိုတော့အပေါ်ပေါ်နားထောင်ကြကြတယ်လည်းတူပါရဲ့။ ဥဇဝဲနေတွေရက်မှားတာနဲ့ဘာဖြစ်ရလဲမှားပြန်ပြီကတိတိကျကျမြင်နစ်ကလည်းတိတိကျကျပြောရသူ့စားအခုနဲ့လည်းဒီလိုပဲပြောရနေ့ကလည်းမတော်လာပြီးအနည်းငယ်နေကြအဲဒီမတော်လာပြီးနေ့ကပြောကဆက်ရှိရဲ့ဆက်ရှိရဲ့မှာကိုမြဲတယ်25ရက်ဒီဇင်ဘာလ25ရက်ဆိုတော့ဒီဝိကကသွန်ပွဲလောက်တဲ့နေ့ဒီဝိကကသူကနောက်ဆုံးတင်းငယ်နေက နောက်ဆုံးတနေ့ငနေ့မှာဒီဇင်ဘာလနောက်ဆုံးတနေ့ငနေ့မှာသူကပုံမဲလို့ဖို့ဆိုအင်းနေသူကဆုံးဖြတ်နောက်အသေးဆုံးဖြတ်ကြမလို့သူကဒါလည်းပဲဆုံးဖြတ်တာအဲဒီတော့ဒီ25ရက်ကနောက်ဆုံးတနေ့ငနေ့ဖြစ်နေတော့အဲဒီရက်တော့ဒီကဥသောဝဲလုံးလုံးမဖြစ်ဘူးအဲတိပိကမတိုင်ခင်အနည်းဆုံး9ရက်တော့ဆောက်လို့မှဖြစ်။ဘာမှဒီကအနေကနဒေါ်လာပဲရှိတဲ့တနေ့ငနေ့နေဒီလိုအစီအစဉ်ပေးထားပါတယ် အဲတချို့ကရမှားပြီးတော့လာတာနဲ့သူရမှားပြီးတော့နောက်ကျနေတာရှိသေးတယ်သူနောက်နှစ်ကျတော့မှားလို့နောက်နှစ်မိမိတို့လည်းနောက်နှစ်ကျတာပါဒေါ်လာကြီးကကြားတဲ့ပရိနိကြားဒေါ်လာကြီးဒါကြောင့်ဒီရက်ကပေါက်ချာဒါကြောင့်မြင်းနေစနေဒါကြောင့်သုံးရက်နေကတနင်္ဂနွေဖြစ်ဒီမှာသာနာဤတာမှာပထမစပြီးတော့ကမ္မဋ္ဌာန်းဖွင့်တာဒေါ်လာကြီးနေဆိုတော့နောက်လဲဒေါ်လာကြီးနေတနင်္ဂနွေကြားလို့ရှိရင်ဒေါ်လာကြီးနေပဲဖွင့်ဖို့ ပယ်၍ရောလာပြီနဲ့ဖွင့်လို့မဖြစ်ဘူးဆိုရင်ရောလာပြီအတိုင်ငင်ဖြစ်ဖြစ်ရောလာပြီကြော်မှပဲဖြစ်ဖြစ်အဲဒီရောလာပြီအနီးပါပေါ့ဒီလေကစီဝေးနဲ့တိုက်ဆိုင်နေလို့ရှိရင်တော့ရှေ့ရှေ့ရွှေရတာနောက်တော့ရွှေလို့မဖြစ်ဘူးအဲတော့ခုရောလာပြီကြော်၃ရက်ကြာမှတင်းငင်တွေကကြာတယ်နောက်နေ့ကျတော့ရောလာပြီကြော်၃ရက်တင်းငင်တွေနဲ့မြစ်ပါလေပူဇော်ဝဲဒါဒီနေ့ကစရဒါဒီနေ့ဒီရက်နေ့နေ့ရက်နေ့ ဒါဒီနေ့အစပါဒါဒီနေ့အစပြီးတော့တရားဘူးဆိုဝဲတွေညတရားဝဲတွေအဲ့ဒီကစချင်းပဲဒါဒီနေ့ဒါဒီရက်နေ့နေ့ရက်နေ့သုံးရက်နေ့ကြတော့နောက်ဆုံးပြီးသားပေါ့မထင်ပါလို့အဲ့ဒါလေးတော့ကိန်းနေမှတ်ထားကြပါလားဘာမှမခက်ပါဘူးကျေကလေးနေနေကြည့်ရင်မထင်ရှားနေတာပါ နေ့ရက်ကဒီဇင်ဘာလက19ရက်ရှိသေးတယ်19ရက်ဆိုတော့နောက်ထပ်9ရက်ထည့်လိုက်လို့ရှိရင်24ရက်24ရက်ဆိုတော့နောက်ထပ်9ရက်ထဲမှာနောက်ဆုံးပါဆိုတော့သူတို့ဒီဇင်ဘာလ31ရက်နေ့မှာလည်းဖွင့်မလာတော့မှပြောတာဘူးအဲဒါဝေးပါတယ်ဒီဆိုတော့အဲဒါတော့ဒါပြီးတော့3ရက်နေ့နောက်နေ့အတွက်အစီအစဉ်ဟောပြောရစသည်တဲ့ညကြားရစခဏပြောပြီးပါပြီ အဲဒီအပိုင်း9ပါးဒီတိုင်းလည်းဒီလိုပါနည်းနည်းနည်းနည်းလေးသူပြောကြရှိတဲ့ခါပြောရင်ဘူးလို့လည်းသူပြောကြမရှိဘူးလို့ထင်တာပါဆိုတော့မရှိဘူးလို့အနေပါအဲဒါမျိုးသူလည်းမပြောပါဘူးချိန်နဲ့တော့ကုံသွားပါပြီဒါတော့ဒီကသမထဆရာဘာတွေပြောတင်ပြောလိုက်သေးတယ်ဘာတွေလူသေးတယ်ဆိုလို့အခုနေကိုအကြံဉာဏ်ပေးကြပါလေပြောပြပါဟောဟိုသင်ပြောကြရလို့ရှိသေးတယ်မြစ်ပတ်လည်း ဆိုဝဲလာတဲ့ခါကျတော့ကမ္မထမ်းဆရာအဖြစ်လာတဲ့ပုဂ္ဂိုလ်တွေကမ္မထမ်းနဲ့ပတ်သက်တဲ့ပုဂ္ဂိုလ်လောက်ပဲခေါ်လာတာကောင်းပါလား။မနစ်ကလည်းပြောတယ်ကမ္မထမ်းနဲ့မပတ်သက်တဲ့ပုဂ္ဂိုလ်တွေကခေါ်လာတာမကောင်းဘူး။ဘာမကောင်းတာတုံးဆိုတော့ဒီမှာနေရာပြရတာတောင်းလေးလို့မကောင်းတာပါပဲသူတို့လိုက်လာတဲ့အတွက်သူတို့အတွက်လည်းကျေးဇူးတော့များမှာပါသူတို့လည်းပဲဒီကသုံးငန်းစဉ်တွေကိုမြင်ပြုပြီးတရားတရားဖြစ်ဖို့ဒီလိုအကျိုးတွေတော့ရှိမှာပါဒါပေမဲ့လို့ဒီမှာတောင်းနေရာပြရတဲ့ပုဂ္ဂိုလ်တွေတောင်းလေးတယ် လာတဲ့ကမ္မထာဆရာတွေတွေကိုအများကြီးဖြစ်နေတာကိုအများကြီးဖြစ်နေတော့တခြားကမ္မထာဆရာမဟုတ်တဲ့ပုဂ္ဂိုလ်တွေတရားအားမထုတ်ဘူးတဲ့ပုဂ္ဂိုလ်တွေအဲဒီလိုပုဂ္ဂိုလ်တွေကိုခေါ်ဆောင်လာလို့ရှိရင်ဒီမှာနေရာပေးရတာတောင်းလေးနေရာတွေလည်းဒီနေ့တဲ့ဒီနေ့တဲ့တော့သူတို့ဖွဲ့ကနေပြီးတော့အဆောက်အဦတွေလုပ်ပါလေလို့တိုးတော့တိုးချဲ့နေတာပါပဲတိုးချဲ့နေမယ်လို့ဒီစီဝဘွယ်လာတဲ့ပုဂ္ဂိုလ်ရဲ့ဥယျာဉ်ကိုပြည်အောင်လို့တော့မချက်နိုင်ဘူးဒီနေ့ဒီနေ့အများကြီးတိုးတိုးလာအထူးအားဖြင့်တော့ လူပြိဿဘက်ကပို့ပြီးတော့နေရာလူလာပါပဲကွာ။ညာနေရာတော့နည်းနည်းတော်သေးရတယ်ဆိုတာဒါပဲမဲ့လို့မထေကြီးတွေဘွာကြီးပုဂ္ဂိုလ်တွေအဲဓမ္မထာနဲ့ဓမ္မထာဓမ္မထာနဲ့မသက်ဆိုင်တဲ့ပုဂ္ဂိုလ်တွေအဲဒီလိုပုဂ္ဂိုလ်တွေတော့သိမလာတာကောင်းတာပါပဲ။အဲဒါကိုထပ်ပြီးတော့သတိပေးပါ